ကိုယ်စိတ်ကြည်စေခြင်းကိုယ်စိတ်ကြည်ခြင်းဘာလို့မဲ့တမျက်လဲပါကွယ်သူစိတ်ကြည်စေခြင်းဘာလို့မဲ့တမျက်လဲပါကွယ်နတ်ကြိုက်စေခြင်းဘာလို့မဲ့တမျက်လဲပါကွယ်ရုပ်လှခြင်းရင်ဘာလို့မဲ့တမျက်လဲပါကွယ်နောင်ဘဝကောင်းခြင်းဘာလို့မဲ့ တမြက်တဲပါကွယ်သာသနာပြုခြင်းဘာလုပ်မယ်တမြက်တဲပါကွယ်ကောင်းမွေပေးခြင်းဘာလုပ်မယ်တမြက်တဲပါကွယ်ကိုယ်စိတ်ရှုပ်နေတဲ့အခါတွေရှိတယ်ကိုယ်စိတ်နောက်ကျနေတဲ့အခါတွေရှိတယ်အဲ့ဒီလိုအခါမျိုးတမြက်လက်ပြရမယ်ကိုယ်စိတ်ကြည်ခြင်းတမြက်လဲလို့ သူမြက်လက်လို့ကိုယ်စိတ်ကြည်လင်ခြင်းအစရှိတဲ့အကျိုးတွေရတဲ့ဇလန်းတွေအထကရာကဖွင့်ဆိုထားတယ်။သူမြက်လဲတာဟာသူကစိတ်ကြည်လင်ခြင်းအကျိုးမှတဆင့်ရဟန္တာဖြစ်သွားတဲ့မထေရပါတမပတ်ရှိပါရပြီးတော့အနာဂံဖြစ်သွားတဲ့ယဟန်တပါအဲ့ဒီဇလန်းလေးတွေလည်းကြားထားတယ် ယဟန်တစ်ပါးရဲ့မထေရတစ်ပါးရဲ့နာမည်ကတော့ဖုတ်တဒေဝတဲ့အဲ့ဒီဖုတ်တဒေဝမထေရဘယ်အရက်မှာသတင်းသုံးတာတော့ဆိုတော့ကတအန္တကာရဆိုတဲ့အရက်မှာသတင်းသုံးတယ်အဲ့ဒီဖုတ်တဒေဝမထေရစီရီရင်ပြင်ကိုတမျက်စိလှဲတယ် သူတို့အဲ့ဒီသီရိလင်္ကာမထေရီနေမှာပေါ့အဲ့ဒီမထေရီကဇေရီပြင်းရင်ပြင်းမှာတမျက်စိလဲတဲ့အလေးအထအတော်အကောင်းမုံရဒီကဇလန်းလေးတွေကြည့်ရဇေရီပြင်းပြင်းမှာတမျက်စိလဲပြီးတော့တဲတွေကလည်းပဲညီညာနေအောင်ပြန်ပြူပြီးတော့ဖြန့်ခင်းထားတဲ့အဲ့ဒီဇေရီရင်ပြင်းကိုကြည့်ပြီးတော့ ရားအာယုံကိုယူတယ်တဲ့ဘုရားကုံတော်တွေကိုအောင်ပြုနှလုံးသွင်းဆင်ခြင်တယ်သူကဒီမျက်စိလဲထားတဲ့နေရာလေးကိုကြည့်ပြီးစိတ်ကြည်လင်းလာအဲကြည်လင်းလာကိုစိတ်ကနေတစ်ဆင့်တက်တာ哦ဘုရားကုံတော်အာရုံပြုဘုရားကုံတော်အာရုံပြုတော့ဘယ်လိုအကျိုးတွေဆက်ရအောင်ဆိုတော့ဗုဒ္ဓရမဏပီတိပါမောဇ္ဇံဘုရားကုံတော်ကြီးအာရုံပြုပြီးတော့ပီတိတွေပါမောဇ္ဇံတွေနှစ်သက်ဝမ်းမြောက်မှုတွေ သူ့ရဲ့ရင်ထဲမှာခံစားလာရအဲ့ဒီလိုခံစားလာရပြီးနေတဲ့အချိန်မှာမာနကလာတယ်တောင်ကြီးမှာနေတဲ့မြောက်ညူဟန်ဟန်ဆောင်ပြီးတော့အသွင်ဖန်ဆင်းပြီးတော့လာတယ်အဲ့ဒီမြောက်ညူကအဲ့ဒီပုဒ္ဒတိဝမထေဘုရားကုံတော်တွေအောင်ပြုပြီးတော့ပိဋိပါမောဇ္ဇတွေရပြီးတော့ တရားတို့တွေရသွားမှစိုးရင်တဲ့အတွက်လာနှောက်ရှက်ဘလို့နှောက်ရှက်တော့အဲ့ဒီစေရီချင်းပြမှာနွားချီတွေအကုန်ဖြန့်ကျဲလိုက်တယ်ဖြန့်ကျဲလိုက်တဲ့အခါတော့အဲ့ဒီနေဘုဒ္ဓရိဝမထေရယဟနာအဖြစ်ကိုမရောက်ရှိနိုင်တော့ဘူးတဲ့အဲ့ဒီဖြန့်ကျဲထားတဲ့နွားချီတွေကိုတမျက်စီလှည့်ပြည့်နောက်တနေ့ ဒီလိုပဲဘုဒ္ဓရိဝမထေရဒီစေရီရေမြင်ကိုလာပြီးတော့တမျက်စိလဲတယ်သူလဲပြီးတဲ့အချိန်မှာနောက်တစ်ခါရောက်တော့နွားရောင်ဖန်ဆင်းပြီးတော့မာနကနွားရောင်ဖန်ဆင်းပြီးတော့မနေ့ကလိုပဲနွားချီတွေပါပြီးတော့အနောက်ရှက်ပြီးပြန်နေတန်ရှင်းပြီးတော့စိတ်ကြည်ပြီးတော့ဘုရားကိုယ်တော်ကြီးအာရုံပြုနေရတဲ့အချိန်မှာအဲ့မတန်မရှင်းဖြစ်အောင်လာလုပ်ပြီးတော့အနောက်ရှက်လာပြီးပြန်နေ အဲ့ဒီနေ့လဲသူယဟနာအဖြစ်မရောက်နိုင်တတိယနေ့ရောက်တဲ့အခါတော့အသွင်တစ်မျိုးပြောင်းပြီးတော့လာနှုတ်ရက်ဘယ်လိုအသွင်တစ်မျိုးပြောင်းလို့ဆိုတော့ခြေတော့ကိုယ်ကောက်နေတဲ့လူအသွင်ဖန်ဆင်းပြီးတော့အဲသူနာကနေဒီရွတ်တိုက်ပြီးတော့အဲ့ဒီစီရင်ရင်ပြမှာသွားပြတာသွားပြတဲ့အခါတော့အဲ့ဒီပုဒ္ဒရိဝမထေရအဲ့ဒီလူကိုကြည့်ပြီးတော့စဉ်းစားတယ် ငါဒီတိယုစနာဝန်းကျင်ပတ်လည်ကရွာတွေမှာဒီလိုအမင်းရဆိုးတဲ့ဆက်ဆုပ်เสียကောင်းတဲ့ယောက်ျားမျိုးကိုငါမမြင်တွေ့ဘူးပါဘူး။음ဒီလူကမာနများဖြစ်လေမလားလို့အဲ့ဒီလိုတွေးမိတယ်။တွေးမိတာနဲ့အသင်ဟာမာနလားဟုတ်ပါတယ်ကျွန်တော်မာနပါ။အဲ့ဒီလိုမျိုးပြောဖြေတဲ့အခါတော့ မာနဆိုတာကတော့တကူးကြီးတာပဲသူကလည်းပဲဗုဒ္ဓနုတ္တိဘာဝနာစီးဖြတ်တဲ့အလေးအထားအားကောင်းတဲ့ပုဂ္ဂိုလ်ဆိုတော့သူဘုရားပဲပူးရှင်နေတယ်အတင်မာနဒါလို့ဆိုလို့ရှိရင်အကျွန်ုပ်ကိုဘုရားအတင်ကတွေ့ဘူးတယ်ဖူးဘူးတယ်ဆိုလို့ရှိရင်ဘုရားနဲ့တူအောင်ဖန်ဆင်းပြီးတော့ကြာသမ်းမှာအကုန်လုံးအပြည့်တူအောင်တော့ဖန်ဆင်းလို့မရဘူးစဉ်တုတော့ အတုလောက်ပဲလွတ်လို့ရတယ်အတတ်နိုင်လို့တူအောင်ပဲလွတ်လို့ရကဖန်ဆင်းပြီးတော့ပြသမှာသူအဲ့လိုပြောတဲ့ဖန်ဆင်းပြီးပြဖန်ဆင်းပြီးပြတဲ့အခါတော့ဘုဒ္ဓတွေကမထီရအဲ့ဒီဖန်ဆင်းပြတဲ့မာနဖန်ဆင်းပြရဲ့ပြတဲ့ဘုရားရဲ့ရုပ်ပုံတော်ပေါ့လေအတုကြည့်ပြီးတော့ဟိုအမတန်တင့်တယ်တာပဲမာနဆိုတာကလောဘဒေါသမောဟတွေနဲ့ ရောပြန်းနေတဲ့ပုဂ္ဂိုလ်လောဘဒေါသမောဟတွေနဲ့ရောပြန်းနေတဲ့ဒီပုဂ္ဂိုလ်တော်မှဒီလောက်တင့်တယ်တာပဲလောဘဒေါသမောဟတွေကင်းနေတဲ့ဘုရားဆိုရင်တော့ဘလောက်တင့်တယ်လိုက်လိမ့်မလဲလို့သူကအရဟံဂုဏ်တော်ပေါ့လေအရဟံဂုဏ်တော်လောဘဒေါသမောဟတွေကင်းနေတဲ့ဂုဏ်တော်ကိုအောင်ပြုတယ်လို့ဆိုရမှာပဲတင့်တယ်တာကိုအောင်ပြုတယ်ဆိုတော့တိရိဘုံတော်ကိုအောင်ပြုတယ်လို့ဆိုရမှာပဲ အဲ့ဒီဂုဏ်တော်တွေကိုသူအာယုံပြုနှလုံးသွင်းလို့သူ့စိတ်ထဲမှာပီတိတွေဖြစ်လာပီတိတွေဖြစ်လာတဲ့အခါတော့အဲ့ဒီပီတိကိုသူဝိပဿနာရှုတာဝိပဿနာရှုတဲ့အခါတော့ယဟန္တာဖြစ်သွားတယ်တဲ့ဖုဒ္ဓဒီဝမထေရယဟန္တာဖြစ်အဲ့ဒီယဟန္တာဖြစ်ရတာကဘာကအခြေခံရတာတော့ဆိုတော့တမျက်စိလဲတာတဲ့ တမျက်စိလဲတဲ့အခါတော့ဘာအကျိုးရသွားတာတော့နံပါတ်1သူ့မှာအကျိုးရတာစိတ်ကြည်လင်မှုအကျိုးရသွားတာတမျက်စိလဲထားတဲ့နေရာကိုသူကြည့်ပြီးတော့ဝတ်တန့်ရှင်းနေပြီးတော့စိတ်ကြည်လင်စရာမြင်ကွင်းဖြစ်နေတော့စိတ်ကြည်ကြည်လင်လာအဲ့ဒီကိုယ်စိတ်ကြည်လင်ရလာနေပြီးတော့ဘုရားကုံတော်တွေတဆင့်အာယုံပြုပီတိတွေဖြစ်တဆင့်ထပ်တဲ့ပီတိဝိပဿနာရှိအဲဝိပဿနာအနေပြီးတော့အစစ်စစ်အစစ်စစ် ဉာဏ်ကြီးပွင့်ပြီးတော့မလေးစဉ်ဖို့လေးစဉ်နဲ့နိဗ္ဗာန်ကိုမြင်ပြီးတော့ယဟနာအဖြစ်ကိုကြောက်သွားတယ်တဲ့ဓမ္မတန်အကျိုးကြီးတယ်လို့ဒီဇလန်အရာမှတ်ချက်ချလို့ရတယ်တူတယ်ပဲလားဆိုတော့မဟုတ်ဘူးနောက်တူလည်းအဲ့ဒီအထကထာကထုတ်ပြသေးတယ်ပရိဝါအထကထာတမျက်စိလဲရခြင်းအကျိုးကပရိဝါပါဠိတော်မှာ ၅မျိုးတနည်းနောက်ထပ်ပြီးတော့၅မျိုးတနည်းပြတဲ့အခါမှာနောက်၅မျိုးတနည်းမှာတူတာ၃ခုပါတယ်မတူတာ၂ခုပါတယ်အဲမတူတာ၂ခုယူလိုက်လို့ရှိရင်တမျက်စိလဲရခြင်းရဲ့အကျိုး9မျိုးဖြစ်သွားတယ်အဲဒီ9မျိုးကိုဟောတော်မူထားတဲ့ပရိဝါပါဠိတော်ရဲ့အထကထာမှာဇာလံလေးကြီးပြတာ အဲ့ဒီမှာနောက်ဇလန်းတစ်ခုပြသေးတယ်ကိုယ်စိတ်ကြည်လင်ခြင်းအကျိုးရတယ်ဆိုတဲ့ဇလန်းတစ်ခုပြသေးတယ်အဲ့ဒီဇလန်းမှာတော့မထေမဟုတ်ဘူးယဟန်ငယ်လေးယဟန်ငယ်လေးရဲ့ပွဲတော်ကဓတ္တာတဲ့သူနေတဲ့အကြောင်းကတော့လောကန္တရာအကြောင်းမှာနေတယ်လောကန္တရာအကြောင်းမှာနေတဲ့အဲ့ဒီယဟန်ငယ်လေးဓတ္တာသူကဇီရိရင်ပြင်တမျက်စီလဲတာပဲ စီရီမြေမျက်စိလဲတဲ့အလေးအထားသူတို့ကတော်တော်အားကောင်းကြတာနေရဟန်းမှန်ရင်အဲ့ဒီကုသိုလ်ရအောင်ယူရတာနေမှာကြည်ကြအဲ့ဒီရဟန်းငယ်လေးကလည်းအဲ့ဒီစီရီရင်ရင်လဲတယ်လဲပြီးတော့တန့်စင်သွားတာပေါ့တန့်ရှင်းသွားတာပေါ့မြင်ကွင်းကအမတန်ကြည်ညိုစရာဖြစ်သွားတာအဲ့ဒီမြင်ကွင်းကိုသူကြည့်သူတမျက်စိလဲထားတဲ့နေရာလေးစီရီရင်တွေကိုကြည့်ပြီးတော့ ဩဓာတကတိုင်းအဖြူရောင်ကတိုင်းသူရှုမှတ်ဖြူရောင်ကတိုင်းရှုတယ်အဖြူရောင်ကတိုင်းရှုလိုက်တာအဲတမာရီတွေကအာကောင်းပြီးတော့ဘာဖြစ်သွားတော့ဆိုတော့တမာပတ်ရှိပါရသွားတယ်ရူပဆန်နေလည်းရအရူပဆန်နေလည်းရရူပဆန်၄ပါးအရူပဆန်၄ပါးအဲ့ဒီဆန်၈ပါးကို ရသွားတယ်တမပတ်ရှိပါလည်းရသွားတယ်တဲ့တမျက်စီလဲခြင်းရဲ့အကျိုးကတမပတ်ရှိပါရသွားပြီးတဲ့ဆောက်တော့သူကတဆင့်တက်တယ်တဲ့ဝိပဿနာရှုအဲဝိပဿနာရှုတဲ့အခါတော့ဝိပဿနာဉာဏ်นี่လည်းအစစ်အစစ်တက်ပြီးတော့သူကတော့ မဲ့လေးပါးဖူလေးပါးရပြီးတော့အနာဂံဖြစ်သွားတယ်ဒီတတ္တယဟန်ငယ်လေးရဲ့ဇလံမှာတော့သမပတ်ရှိပါအကျိုးတရားလည်းရသွားတယ်ဝိပဿနာဉာဏ်လေးလည်းပြည့်စုံသွားတယ်ဝိပဿနာဉာဏ်လေးပြည့်စုံသွားလို့မဲ့သုံးပါးဖူသုံးပါးဒါတွေလည်းရရှိသွားတယ်ဒါရဲ့အကြောင်းရင်းကိုကြည့်လိုက်တဲ့အခါတော့ တမျက်စီလဲတာပဲဘယ်မှာတမျက်စီလဲတာလဲစီရီချင်းပြင်မှာတမျက်စီလဲတာတမျက်စီလဲလိုက်တဲ့အခါတော့တန်ရှင်းသွားတာအဲ့ဒီတန်ရှင်းသွားတော့သူ့စိတ်ကလေးကကြီးလိုက်အဲ့ဒီကတစ်ဆင့်တစ်ဆင့်တစ်ဆင့်တစ်ဆင့်နဲ့အဲကြိုးစားလိုက်တာအနာဂံဖြစ်သွားတယ်ဟောဒီမှာလည်းပဲဒီဇလန့်ကြည့်တော့တမျက်စီလဲခြင်းကိုယ်အကျိုးနံပါတ်1ကိုယ်စိတ်ကြည်လင်ရာကတစ်ဆင့်ရရှိတဲ့အကျိုးတွေဟာ ကြီးမားပါလားလို့ဒီလိုမှတ်ချက်ကလေးချပြီးတော့အကျိုးကြီးတဲ့အကြောင်းသိရနောက်ကိုယ်စိတ်ကြည်လင်တာနဲ့ပတ်သက်ပြီးရတဲ့အကျိုးတွေကိုဖော်ပြတဲ့ဇာတ်လမ်းကတော့ဒီနှစ်ခုပဲပြတာပါပဲဒီလိုအလားတူဇာတ်လမ်းကြီးလည်းအများကြီးရှိမှာပါပဲဒီနှစ်ခုပဲသူကဖော်ပြလို့ဖြစ်ပါလိမ့်မယ်နောက်အကျိုးတစ်မျိုးကတော့ ရစိတ်ကံပတိရတိသူတို့ဘာစိတ်ကြည်လင်းနေတမျက်စိလဲလို့မကိုယ်စိတ်ကြည်လင်းရုံနဲ့မကဘူးပူတွဲပြီးတော့ကိုယ်လဲထားတဲ့တမျက်စိလဲထားတဲ့နေရာလေးမြင်တွေ့ကြရတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာစိတ်ကြည်နူးမှုရကြတယ်အကျိုးကတစ်မျိုးတည်းမကဘူးတစ်ချက်ခုခုနှစ်ချက်ပြတ်တဲ့လုပ်ငန်းကိစ္စပဲ ဒီမျက်စိတစ်ချက်လဲလိုက်တာနဲ့အကျိုးခုနှစ်မျိုးတခါတည်းရတာပဲတဲ့အကျိုးခုနှစ်မျိုးရတဲ့အကြောင်းပရိဝါပါဠိတော်မှာဟောထားတဲ့စကားအရာအမတန်သူကလုပ်ချင်စရာကောင်းတဲ့လုပ်ငန်းပေါ့သူတစ်ပါးစိတ်ကြည်လင်တဲ့အကြောင်းကြားထားတဲ့ဇလန်းမှာတော့တိတ်တယဟန်ငယ်ဆိုတာရှိတယ်အဲ့ဒီတိတ်တယဟန်ငယ်က တမျက်စိလဲတယ်ဒီနေရာမှာတော့ဇေရီရဲ့နာမည်ပေါ်ပြထားတယ်ရှိရဇလန်းတစ်ခုမှာတော့ဘယ်ဇေရီဆိုတာပေါ်ပြမထားဘူးသူတို့သတင်းသုံးတဲ့ကြောက်တိုက်ထဲမှာရှိတဲ့ဇေရီပဲဖြစ်မှာပေါ့ဒီဇလန်းမှာတော့တိတ္တယဟငယ်ရဲ့ဇလန်းမှာတော့ဇံဘုကောလဇေရီတဲ့သူတို့တိလင်္ဂန်ဇေရီနာမည်ပေါ့ဇေရီရဲ့မှာပါတဲ့တဆူပေါ့အဲ့ဒီဇေရီတဆူ ဇံဘုကောလဆိုတဲ့စေရီရင်ပြင်ကိုသူကတမျက်စိလဲတမျက်စိလဲပြီးတော့သူကအမိုက်ကျုံးပြီးပေါ်လိအမိုက်ပြပြမတောင်းယူပြီးတော့ရက်အဲ့ဒီအချိန်အခါမှာအမျက်စိနဲ့လည်းနီးလို့နေပါဘူးမျက်စိကလေလေပေါ်ကနေပြီးတော့မထေရဘာတက်မထေရဘာတက်လိုက် အဲ့ဒီမထေရဘွဲတော်ကတော့တိတ်တာဓာတ်တာမထေတက်လာပြီးတော့အဲ့ဒီစေရီရင်ပြင်ကိုသူကြည့်လိုက်ဇံပုကောလာစေရီရင်ပြင်ကိုသူလည်းဘုရားလာဖို့တာနေမှာပေါ့ကြည့်လိုက်တဲ့အခါတော့တမျက်စိလဲထားတဲ့နေရာအနေထားကိုသူကအကဲခတ်အကဲခတ်တော့ဒီတမျက်စိလဲထားပေါ်မှာတာမန်ပုဂ္ဂိုလ်တမျက်စိလဲထားတဲ့နေရာမျိုးမဟုတ်ဘူး တမျက်စိလဲထားတာအတော်ကိုသူကဟိုစနစ်ကြတာနေမှာပေါ့တည်ကြည်မှုရှိတဲ့ပုဂ္ဂိုလ်ရဲ့တမျက်စိလဲခြင်းပဲဒါမဲ့မဲ့ဒီပူရိရထားတဲ့အရိယာပုဂ္ဂိုလ်တမျက်စိလဲထားတဲ့နေရာပဲသူကအဲ့ဒီလိုမှတ်ချက်ချဝေဖန်သုံးသပ်အဲ့ဒီလိုသုံးသပ်ပြီးတော့သူကမဲ့နဲ့ဖုံနဲ့ပတ်သက်ပြီးတော့တရားတို့နဲ့ပတ်သက်ပြီးသိကျင်တဲ့မိဂွန်ပေါင်းတစ်ထောင် အဲဒီတိတ်တာယဟန်ငယ်လေးဒီမျက်စိလဲတဲ့ယဟန်ငယ်လေးကိုမေးမေးတဲ့အခါတော့ဟိုယဟန်ငယ်လေးကလည်းပဲအဲဒီသူမေးတဲ့မိဘမှန်သမျှသူသူကရရှိထားတာဆိုတော့ကိုယ်တွေဖြစ်နေတာဆိုတော့အဲ့ဒါတွေကိုအကုန်လုံးဖြည့်ပေးနိုင်တယ်တဲ့အဲ့ဒီဇလန်းကတော့သူကကိုယ်စိတ်ကြည်လင်ယုံနေမကဘဲနဲ့သူတော်ဘာမြင်သမျှပုံကိုယ်တွေလည်းပဲ စိတ်ကြည်လင်ခြင်းအကျိုးရတယ်ဆိုတဲ့ဇလံပြထားတာပေါ့လေနောက်ဇလံတစ်ခုပြသေးတယ်ကျောင်းတစ်ကျောင်းမှာဟင်းယဟန်တပါမထေရပါပေါ့တမျက်စီလဲထားတမျက်စီလဲထားတော့တန့်ရှင်အဲ့ဒီအချိန်ခါမှာယောနကနိုင်ငံကတို့တင်သေးလင်ကယောနကရှိလို့ ယောဒကနိုင်ငံကယဟန်တော်မထေလေးပါးပေါ့ကြွလာကြစီရီယောကိုဖူးရှင်လို့တဲ့ကြွလာကြကြွလာကြတဲ့အခါစီရီရင်ပြင်ကိုသူတို့တမျက်စိလဲထားတာပေါ့စီရီရင်ပြင်တွေ့ရတန်ရှင်းစီရီရင်ပြင်တွေ့တဲ့အခါအတွင်းနဲ့မဝင်သေးဘူးတကားမှာပဲရက်တယ်ပြီးတော့အဲ့ဒီတန်ရှင်းနေတဲ့မြင်ကွင်းကိုကြည့်ပြီးတော့တရားနှလုံးသွင်းည အဲ့ဒီ၄ပါးတဲ့ကတပါးကတော့ဉာဏ်ဉာဏ်အပင်ဉာဏ်အပင်ဉာဏ်လဲဆိုပုပ္ပိနိဝါဒလောတတိအပင်ဉာဏ်ရှိဘဝတွေကိုပြန်ပြီးအောင်းမိနိုင်တယ်အတိညာတုအပင်ဉာဏ်ကိုရတော့ရတော့တော့တပါးကဘလောက်အထိသူကပြန်ပြီးတော့အောင်းမိနိုင်တယ်လဲဆိုတော့ကဘာပေါင်းရှစ်ကဘာကိုပြန်ပြီးတော့အောင်းမိနိုင်တဲ့ပုပ္ပိနိဝါဒလောတတိအပင်ဉာဏ်ကိုရတော့ အဲဒီနှံရှင်းနေတဲ့တမျက်စိလဲထားတဲ့နေရာလေးကိုကြည့်ပြီးတော့အဖေကြီးအသိဉာဏ်တို့တွေရတော့တယ်ပုပ္ပေနိဝတ္တနုတ္တိအဖေကြီးဘယ်လောက်ထိအောင်းမေးနိုင်တယ်လဲကဘာပေါင်း၈ကဘာကိုအောင်းမေးနိုင်တယ်အဖေကြီးဉာဏ်တို့ကိုရတော့တယ်နောက်တစ်ပါးကအဲ့ဒီတမျက်စိလဲထားပြီးတော့တန့်ရှင်းနေတဲ့စီရီရင်ပြင်ကိုကြည့်ပြီးတော့ စံတရားတွေရအပင်ဉ္ဇဉ်ရပင်ညာခုနပုဗ္ဗေနိဝတ္တနုတ္တိအပင်ဉ္ဇဉ်ရပြီးကဘာတွေကိုသိရောက်တော့16ကဘာအထိပြန်ပြီးအောင်းနိုင်နိုင်တဲ့အပင်ဉ္ဇဉ်ဉာဏ်တူးကိုရသွားတယ်နောက်တစ်ပါးကလည်းအဲ့ဒီတမျက်စီလဲထားတဲ့စီရိရင်ပြင်ကိုကြည့်ပြီးတော့တရားမှတ်တာပေါ့လေစံနေရသွားစံနေရသွားပြီးတော့အဲ့ဒီပုဗ္ဗေနိဝတ္တနုတ္တိအပင်ဉ္ဇဉ်ရပြန်တယ်ရပြီးတော့သိရောက်တော့ဘလောက် ကဘာတွေအောက်မေ့နိုင်တာတော့ကဘာပေါင်း20အောက်မေ့နိုင်တဲ့အပင်ဉာဏ်တူကိုရသွားတယ်နောက်တစ်ပါးကြံသေးတယ်အဲ့ဒီနောက်တစ်ပါးလည်းအဲ့ဒီတမျက်စိလဲတာတဲ့ဇီရီရင်ပြင်ကိုကြည့်ပြီးတော့သူတရားမှတ်အဲတရားမှတ်သူ့ရောက်တော့ဘလောက်မြင်တော့ဆိုတော့ကဘာပေါင်းခုနဟာက20 တတိယယဟန်က20ခုစတုတ္ထယဟန်ကကဘာပေါင်း30ကိုအောက်မေ့နိုင်တဲ့ပုဗ္ဗေနိဝါဒနုတ္တိအဘိညာဉ်တုကိုရသွားတယ်တဲ့ဒါကတော့တမျက်စီလဲလို့ကိုယ်စိတ်ကြည်ရဲ့အပြင်သူတစ်ပါးစိတ်တွေမြင်မြင်သမျှပုံကိုယ်ရဲ့စိတ်ပါကြည်လင်ပြီးတော့အဲ့ဒီလိုအသိဉာဏ်တူတွေရသွားတဲ့ဇလန်းတွေပြထားတာပေါ့လေ အမတန်အကျိုးကြီးတာပဲဆိုတာဒီဇလန်းနေအရာသိရတာပေါ့လေမြတ်စွာဘုရားမိန့်တော်မူတာကတော့ဒီတမျက်စီလဲလို့ရှိမိမိစိတ်ကြည်သူစိတ်ကြည်ပျော်ပြီးနတ်တို့သည်နတ်တရားလည်းပျော်ကြနတ်တရားလည်းပဲသဘောကျကြတယ်နတ်တရားလည်းပဲနှစ်ချိုက်ကြတယ်တမျက်စီလဲလို့ရှိဒါလည်းပဲဇလန်းရှိတာပဲလက်ဖြံမပဲအဲ့ဒါတော့ပြောမယ် ယုံလှစေပါသာသနာပြုပါနောက်တုသည်ဒီမျက်စိလက်လို့ရှိရင်ယုံလှစေတဲ့ကုသိုလ်ကံကိုစီးပူးနေတာပဲယုံလှအောင်ကုကုလုံနေတာပဲတဲ့ယုံလှစေတဲ့ကံကိုပြုလုပ်နေတာပဲသာသနာပြုနေတာပဲဒီမျက်စိလက်နေတဲ့ပုဂ္ဂိုလ်ဟာသာသနာပြုတဲ့ပုဂ္ဂိုလ်ပဲနောက်ပြီးတော့နောက်ပုဂ္ဂိုလ်တွေ အတူယူစရာကောင်းအောင်ကောင်းတဲ့အမွေတွေပေးနေတဲ့ပုဂ္ဂိုလ်ပဲတည်ပြီးတဲ့အခါလူနဲ့ရွာရောက်တာတည်ကြသည်မြတ်စွာဘုရားတည်ပြီးလို့ရှင်လည်းလူပြည်နဲ့ပြည်ရောက်ရတယ်တမြက်လဲရအကျိုးဟာရပါခုနှစ်လီဒီမျက်စိတစ်ချက်လဲလိုက်တာနဲ့အကျိုးကခုနှစ်မျိုးခုနှစ်မျိုးခုနှစ်မျိုးရရသွားတယ်အဲတော့တစ်ချက်ခုတ်တာနဲ့ခုနှစ်ချက်ပြတ်တဲ့ အင်မတန်မြင့်မြတ်တဲ့အင်မတန်အားရစရာကျေနပ်စရာကောင်းတဲ့လုပ်ငန်းပဲဆိုတာဘုရားမိန့်တော်မူတဲ့စကားအရာသိရတယ်။မိမိစိတ်ကြည်သူစိတ်ကြည်ပျော်ပြီးနတ်တို့သည်ယုံလှစေပါ သာသနာပြုပါနောက်တုသည်ရောလာနောတရိအတူတူပြီးကျင့်သုံးရ။သိပြီးတဲ့အခါလူနတ်ရွာရောက်တာသေးကြသည်။ တမြက်လဲရာအကျိုးဟာရပါခွန်လီအကျိုးကြီးတဲ့ဘုရားရှင်ရဲ့လက်ချီးမွမ်းတော်မူတဲ့တစ်ချက်ခုတ်တာနဲ့ခုနှစ်ချက်ပြတ်တဲ့အမတန်အကျိုးကြီးတဲ့လုပ်ငန်းအမတန်ဝမ်းသာအားရကျေနပ်စရာ ကောင်းတဲ့လုပ်ငန်းအဲဒီဇလန်းတွေကိုလည်းအဲသိရပြီးတော့အမတန်ကျေနပ်စရာကောင်းတဲ့လုပ်ငန်းပဲလို့နောက်ပြီးတော့ ဒါတော့ဘုရားမိန်တော်မူတဲ့စကားတွေအကြသိရတာပေါ့လေကိုယ့်ရဲ့ကိုယ်လက်လှူရှားမှုအနေနဲ့ကြည့်လို့ရှိရင်ဒါကျမ်းမာရေးအတွက်ကောင်းတဲ့လုပ်ငန်းပဲကိုယ်လက်လှူရှားမှုခန္ဓာကိုယ်လှူရှားမှုရတဲ့အတွက်သွေးလေးတွေညီမျှပြီးတော့ကျမ်းမာရေးတွေလည်းကောင်းတဲ့လုပ်ငန်းပဲဆိုတာလည်းပဲဒါကယူဆလို့ရတာပဲကျမ်းမာရေးတွေကောင်းတော့အဲစားကောင်းအိတ်ကောင်းကိုယ်ဆိုင်ရာလုပ်ငန်းတွေပို့ပြီး လုပ်ခွင့်သာအောင်ပြုလုပ်ပေးနိုင်တဲ့လုပ်ငန်းပဲလို့ဒီလိုလဲနားလဲသဘောပေါက်လို့ရတယ်။နောက်ပြီးတော့ယံဝတံပရိဝပူရင်တော့သီလံပိပရိပူရတိဆိုတဲ့စကားတော်အရာဒီလိုမျက်စိလဲတဲ့ကျိုးကိုကျင့်တဲ့ပုဂ္ဂိုလ်ဟာသီလလည်းဖြစ်ကျင်ပြီးသားဖြစ်သွားတယ်ဆိုတဲ့စကားတော်ကြီးအရာသီလကိုလည်းပြည့်စုံနိုင်တဲ့လုပ်ငန်းပဲခန္ဓာကိုယ်ကျမ်းမာရေးအတွက်လည်းပဲ အဲအထောက်အကူပြုတဲ့လုပ်ငန်းပဲဒီလိုလဲနားလည်သဘောပေါက်ပြီးတော့အာရကျေနပ်စရာကောင်းတဲ့အကျိုးပေါင်းများစွာရရှိနိုင်တဲ့ဒီလုပ်ငန်းဘုရားရှင်ရဲ့ပုဒ်တိဟိဝဏိတံလို့ဆိုထားတာဤတံသမေသနာဝတ္တနာမှာပုဒ်တိဟိဝဏိတံဘုရားရှင်ကြီးချီးမွမ်းတဲ့လုပ်ငန်းပဲဘုရားရှင်ကြီးကနှိမ့်ချိုက်တော်မူတဲ့လုပ်ငန်းပဲဘုရားသာသနာပြုတဲ့လုပ်ငန်းပဲစသည်ပေါ့လေ အဲသူ့ရဲ့ဂုံတရတ်တွေကအမတန်ကြီးမားပါတယ်အဲ့ဒီလိုကိုရှိတဲ့အလုပ်ကိုလုပ်ရတဲ့အစဉ်အတန်းမြင့်တဲ့အလုပ်ကိုလုပ်ရတဲ့ဘုရားရှင်ကြီးချီးမွမ်းတဲ့အလုပ်ကိုလုပ်ရတဲ့အဲမိမိတို့ဘဝမှာအကျိုးတွေကလည်းအများကြီးကြတာပဲလို့နားလည်သဘောပေါက်ပြီးတော့ဝမ်းမြောက်ဝမ်းသာလွတ်လွတ်ချင်းချင်းကြည်ကြည်နက်နက်နဲ့အဲ့ဒီကုသိုလ်တွေကိုငါတို့ရအောင်ယူကြမယ်လို့ဆိုဖြတ်ပြီးတော့အဲ့ဒီတစ်ချက်ကိုခုနှစ်ချက်ပြကုသိုလ်အကျိုးတရားတွေ ခုနှစ်ခုခုနှစ်မျိုးအပြင်ရနိုင်တဲ့အကျိုးတွေပါရရှိတဲ့လုပ်ငန်းတွေကိုမိမိတို့ဘဝမှာအဲရအောင်လုပ်ကြမယ်လို့အဲ့ဒီလိုဆုံးဖြတ်ပြီးတော့အဲ့ဒီကုသိုလ်တွေကိုနေ့စဉ်နေ့စဉ်မိမိတို့ရအောင်ကြိုးစားနေရတဲ့အခြေအနေတွေနဲ့မိမိတို့ဘဝမှာလည်းရှိနေတာဆိုတော့အင်မတန်အားရစရာကောင်းတဲ့ ရှင်လက်ဆရာကောင်းတဲ့လုပ်ငန်းတွေကိုသိမိတော့မှလုပ်ခွင့်တာနေတာပဲလို့ဟောမြတ်ဝန်တာရှင်လက်ဖို့ပါပဲအာ